1339ခုနှစ်ဝါကောင်လခွေနေ့နေ့လယ်2နာရီနဲ့16မိနစ်ချိန်မှာတရားဝဲစားတယ်ဒီနေ့ဟောမယ့်တရားကတော့လွယ်လွယ်ပါပဲကလေးပေါက်စလေးကစပြီးတော့ အဖိုးအဖွားတိုင်အောင်နားလည်လွယ်မဲ့တရားဟောရမယ်ဝိပဿနာတရားအ ਨੇ ခြင်းပဲထည့်ပြီးတော့လွယ်တဲ့တရားဟောရမယ်ဒီကတဲ့သတင်းပတ်တွေသတင်းပတ်တွေကဝိပဿနာတရားဟောခဲ့ဘာဟောမလဲလို့ဆိုတော့သိဉာဏ်များကြီးမဟုတ်ဘူးနည်းနည်းပဲဟောတာ အခရာတလုံးနဲ့အကြောင်းဟောမယ်အခရာတလုံးနဲ့အကြောင်းဆိုတော့ကြာကြာမနာရပါဘူးပြိတ္တတွေခဏနဲ့ထပြန်ရလိမ့်မကောင်းလားတကယ်ဥထမောင်းခဏနဲ့ထပြန်ရရင်လေအညောင်းတက်တာတော့ဟုတ်လားကတ်ပြန်ရင်ခုပြန်ပြီတော့မဟုတ်လားအခရာတလုံးနဲ့ဒီအခရာတလုံးဟာအင်မတန်အရေးပါတယ်တဲ့ က္ခရာတစ်လုံးနဲ့ဖြစ်တော်လဲဖြစ်တော်လဲပဲဒီက္ခရာတစ်လုံးကအင်မတန်အားကောင်းတယ်မတူနိုင်မတူနိုင်တဲ့ကြီးမားတဲ့ခွန်အားသွမ်းပကားနဲ့ရှိတယ်အဲ့ဒီက္ခရာတစ်လုံးကိုကြီးမားတဲ့ခွန်အားသွမ်းပကားဖြစ်လာအောင်အာသွင်းပေးနိုင်မဲ့ဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာလိုလိုရာတလိုက်ရရလိုရာတလိုက်ရတာပဲ ငွေလိုခြင်းငွေတလိုက်ရင်ရတယ်ရုပ်ဆင်းအင်္ဂါတင့်တယ်ခြင်းလို့ရုပ်ဆင်းအင်္ဂါလိုခြင်းလည်းပဲရနိုင်တာပဲအသက်ရှိခြင်းလည်းရနိုင်တာပဲကျမ်းမာခြင်းလည်းပဲကျမ်းမာခြင်းဒါကိုတလိုက်ရတာလူဘုံမှာချမ်းသာကြွယ်ဝတဲ့ပုဂ္ဂိုလ်ဖြစ်ခြင်းလည်းပဲရနိုင်တယ်နတ်ပြည်လောကမှာနတ်သမီးတစ်ဖက်900နဲ့တစ်ထောင်နဲ့စံစားခြင်းနဲ့ဆင်လည်းရနိုင်တယ် အာဒီလိုမဟုတ်လို့အစာအသောက်တွေစားရတောက်ရတာအင်မတန်ဒုက္ခကြီးမားပါတယ်အဝတ်ထည်တွေဝတ်နေရတာအင်မတန်ဒုက္ခကြီးမားတယ်ဒါတော့အစာအသောက်တွေလည်းစားတောက်မနေရအဝတ်ထည်တွေလည်းရှားဖွေမနေရတယ်ဇာနာဟာရောဟုတ်တော်ဇံဆိုတဲ့အာဟာရနဲ့ပဲအသက်ရှင်နေမယ်ဆိုတဲ့မြမာကြီးတွေဖြစ်ခြင်းလည်းပဲအဲ့ဒီမှာတော့ဖြစ်နိုင်တယ်မြမာဖြစ်ခြင်းတဲ့လူတွေကတော့လူပြင်းနေပေါ့အလုံးမလုံးခြင်းတဲ့လူတွေမြမာဖြစ်ခြင်းကြတယ် လက်တွေကြတော့အလုပ်နည်းနည်းပါးပါးလောက်ရသေးတယ်အဲ့ဒါလိုပဲဒီအခရာလုံးရဲ့သွမ်ပကဟာအင်မတန်ကြီးမားတယ်တဲ့ကြီးမားတဲ့သွမ်ပကကိုကောင်းတဲ့နေရာမှာအသုံးချနိုင်အောင်ပဲ့ကင်ပေးရတယ်မကောင်းတဲ့နေရာကြတော့လည်းပဲဒီအခရာတလုံးကသွမ်ပကကြီးမားတာပဲမကောင်းတာဆိုလို့ရှိရင်လည်းပဲအဝီစီရောက်အောင်သူလုပ်တာပဲကောင်းတဲ့နေရာမှာလည်းပဲအခုနပြောတဲ့မိမိလိုတဲ့ကောင်းတဲ့သဘောတွေကောင်းတဲ့အခြေအနေတွေ အကုန်လုံးရနိုင်တာပဲအဲဒီလောက်အင်အားစွမ်းပကားကြီးမားတဲ့အခရာတလုံးကဘာလဲဆိုတော့စိတ်စိတ်ပဲအခရာကတလုံးပဲအခရာတလုံးကအပန်တပန်နဲ့ထွက်တာပြောတာစိတ်ဆိုတာအခရာတလုံးနဲ့ပဲအခရာတလုံးနဲ့ပင်ဖြစ်တော်လည်းပဲဒီစိတ်ဟာအင်မတန်စွမ်းပကားကြီးမားတယ် စိတ်ကိုတုပ်ပြီးတော့အင်အားကြီးမားတဲ့အရာဘာမှမရှိဘူးရုပ်ဆိုတာလည်းပဲစိတ်လောက်အင်အားမရှိမှဘူးစိတ်သာလည်းအင်အားအကြီးမားဆုံးဖြစ်တယ်ဒါကြောင့်မို့မြတ်စွာဘုရားကဘုရားရှင်ရဲ့ဒေသနာတော်တွေမှာပြုဖို့ပြင်ဖို့တတ္တိတွင်ဖို့သွမ်းအားပေးဖို့ တဲ့တိုင်မှုဟောခဲ့တဲ့အခါမှာစိတ်ကိုပဲပြုဖို့ပြင်မှုတတိသွင်းမှုစွမ်းအားစွမ်းမကသေးဖို့ပဲ့တိုင်မှုပဲဟောခဲ့တယ်။ရုပ်ကမဟောခဲ့ဘူး။အဲ့လောက်ကြအောင်ဒီအခါတစ်လုံးနဲ့ဖြစ်တဲ့စိတ်ကအရေးကြီးတယ်။အဲ့ဒီအရေးကြီးတဲ့ဒီစိတ်ကိုမိမိကလိုအပ်တဲ့သွမ်းအင်သွမ်းမကကိုတွင်းပြီးတော့ ကောင်းတဲ့ဘက်ကိုပဲ့ကြိုက်ပေးနိုင်ရင်မိမိအတွက်ကောင်းကျိုးချမ်းသာတွေဒီရတာပဲကောင်းကျိုးချမ်းသာမှန်သမျှအကုန်ရနိုင်တယ်ဒါပေမဲ့ဒီစိတ်ကပဲ့ကြိုင်ပေးဖို့ကစိတ်တော့မလောရဘူးရုပ်ကိုပဲ့ကြိုင်ပေးပဲ့ကြိုင်ပြီးပြုပြင်ပေးဖို့လွယ်တယ်လို့စိတ်ကိုပဲ့ကြိုင်ပြုပြင်ပေးဖို့ကမလောရဘူး မလွယ်ပေတဲ့လေ့ကျင့်ပေးရင်တပြည့်တဲ့တပြည့်လေ့ကျင့်ပေးလို့ရှိရင်ရတယ်အဲ့ဒါလိုလေ့ကျင့်ပေးပြီဆိုလို့ရှိရင်ဒီတရားဓမ္မတွေသိနေကြားနေကြတာပဲအခုခေတ်တောင်ရှိတယ်လို့ဆိုကြတယ်ရှိတယ်လို့ဆိုကြတယ်ဟုတ်မဟုတ်တော့မသိဘူးခြေကယဟန္တာတွေယသိတွေကောင်းကင်မှာသွားတယ်တဲ့ရေပေါ်မှာသွားတယ်တဲ့မြေထဲရှုသွားတယ်တဲ့ အဲ့ဒါတွေဟာစိတ်ရဲ့စွမ်းအားပဲရုပ်ရဲ့စွမ်းအားမဟုတ်ဘူးစိတ်ကိုစွမ်းအားထက်အောင်လေ့ကျင့်ထားလို့မလို့လေ့ကျင့်ထားတဲ့လေ့ကျင့်ထားတော့စွမ်းအားစွမ်းအားထက်နေတဲ့စိတ်ရဲ့အစွမ်းညောင်မယ်မကြံကောင်းမစီကောင်းတဲ့ကောင်းငင်ပေါ်မှာသွားနိုင်တယ်ရေပေါ်မှာသွားနိုင်တယ်မြေထဲကိုကျိုးနိုင်တယ်ဆိုတာဒါတွေဖြစ်တာဒီတော့ အဲ့ဒါတော့ကြအောင်သွမ်းပကကြီးမာထက်တန်ပြီးတော့ထက်မြက်ပြီးတော့ကောင်းတဲ့ဘက်ဆိုလို့ရှိရင်လည်းပဲကောင်းတဲ့အကျိုးတွေမိုးထီအောင်ပေးနိုင်တယ်မိုးထီအောင်ဆိုတာနတ်ပြည်ဓမ္မပြည်ပေါ့ဒီတဲ့ဘုရားကတော့နိဗ္ဗာန်ရောက်အောင်ပေးနိုင်တာပဲမကောင်းတဲ့ဘက်ကြတော့လည်းပဲမကောင်းတဲ့အကျိုးတွေငရဲတိရစ္ဆာန်ပြိတ္တာအတုရကဲငရဲဆိုလို့ရှိရင်အဝီစီငရဲအထိထို့ကြသွားအောင် ဖြစ်ပေါ်စေနိုင်တဲ့သွားအတ္တိရှိတဲ့ဒီစိတ်ကိုသူ့အကြောင်းနဲ့နည်းနည်းသိဖို့ကောင်းတယ်သူ့အကြောင်းနည်းနည်းသိဖို့ကောင်းတော့သိစရာတွေကအများကြီးပဲသိစရာတွေအများကြီးထဲမှာနည်းနည်းလောက်သိတယ်ဆိုလို့ရှိရင်ပဲစိတ်အကြောင်းနည်းနည်းလောက်သိတယ်ဆိုလို့ရှိရင်ပဲအဲ့ဒီစိတ်ကိုမိမိလိုသလိုပြုပြင်ပဲ့ကင်ပြီးတော့မိမိအတွက်ကောင်းကျိုးချမ်းသာတွေရအောင်အသုံးပြုလို့ရတယ်ဒါကြောင့်ဒီစိတ်ကို သူ့အကြောင်းကိုသိအောင်နည်းနည်းပါးပါးသိရအောင်ဆိုပြီးတော့ဒီစိတ်အကြောင်းတရားကိုဟောရဒီတော့တရားစိတ်အကြောင်းကိုဘယ်လိုဟောမယ်ဘာရည်ရွယ်ချက်နဲ့ဘယ်လိုဖြစ်အောင်ဟောမလဲဆိုတာကိုသဘောပေါက်အောင်ပထမဆုံးရည်ရွယ်ချက်ကိုဖော်ပြတဲ့လင်္ကာလေးဘုရားရှင်ရဲ့မန္တပေယမိဒံဘိက္ခဝေအစရှိတဲ့ ဒေသနာတော်ကိုအမိပြုပြီးရေးထားတဲ့လင်္ကာလေးအဲ့ဒါလေးနည်းနည်းရွတ်ကြည့်ရတယ်မြတ်စွာဘုရားကအဲ့ဒီမန္တပေယမိတံဘိက္ခဝေအစိုက်တဲ့ဒေသနာတော်မှာပါဟောထားလဲလို့ဆိုတော့ယဟန်တို့တဲ့နုနုငယ်ငယ်ပြုပြရွယ်ရွယ်ပုဂ္ဂိုလ်တွေဟာတဲ့မှန်ဆောင်ရတယ်မှန်ထောင်ရတယ်တဲ့ ကြည့်မှန်ထောင်ကြည့်မှန်ဆောင်ပြီးတော့အဲ့ဒီမှန်တဲ့ကိုမိမိကိုယ်ကိုကြည့်တယ်မှန်တဲ့မှာမိမိကိုယ်ကိုကြည့်ပြီးတော့မိမိကိုယ်မှာအချိုးမကျတာတွေမြင်တယ်ဆိုလို့ရှိရင် အချိုးရရနဲ့လှအောင်ပြုကျင်တယ်တဲ့မိမိမျက်နှာမှာမတက်မတဲတဲ့အဖုအပိန်ဝက်ချံညင်တင်းတဲ့အစရှိတဲ့ဒီအရာတွေရှိမယ်ဆိုလို့ရှိရင်လည်းပဲအဲ့ဒါတွေကိုဆေးဖို့ဆေးသိပ် ပေးခြင်းအပြင်ဒီဝက်ချံနှင်းပြောက်တင်းတဲ့အစိုက်တွေကိုကြောက်အောင်ဖယ်ရှားပစ်ပြီးတော့မိမိမျက်နှာကိုလှအောင်ပအောင်တင့်နေအောင်ပြုရင်ရတယ်တဲ့အဲ့ဒါလိုပဲတဲ့တတ္တဝါဟာလည်းပဲမိမိစိတ်မှာလောဘဆိုတဲ့မှဲ့ဒေါသဆိုတဲ့ညင်းမောဟဆိုတဲ့တင်းတိတ်အစရှိတဲ့ စိတ်ထဲမှာမတက်မတက်မဖွယ်ရတဲ့အငြိအကျေးတွေရှိမရှိကိုတဲ့စစ်ဆေးရတယ်တဲ့စစ်ဆေးတော့ဘယ်မှာကြည့်စစ်ဆေးရမလဲလို့ဆိုတော့ဘုရားရှင်ရဲ့ဒေသနာတော်တင်ကြည့်ပြီးစစ်ဆေးရမယ်ဘုရားရှင်ရဲ့ဒေသနာတော်ကဒါရီဟာဖြင့်ရင်စိတ်ရဲ့အငြိအကျေးတွေပဲဒါရီဟာစိတ်ကိုညှဉ်းနှွမ်းစေတယ်ပူပန်စေတယ်ဆင်းရဲစေတယ်ဒါတွေကတော့စိတ်ကိုထူစင်စေတဲ့တရားတွေပဲ ဒီဖြစ်စဉ်နေတဲ့တရားတွေစိတ်ထဲမှာရှိနေပြီဆိုလို့ရှိရင်စိတ်ဟာဖြူစင်နေကြည်လင်နေဒီလိုဆိုရင်ချမ်းသာတယ်အစရှိတဲ့ဖြစ်ဒေသနာတော်အမျိုးမျိုးမှာပဲဟောကြားညွှန်ပြပြခဲ့တယ်ဒီတော့လူဟာဘုရားရှင်ရဲ့အဲ့ဒီဒေသနာတော်နဲ့ကိုက်ညီပြီးတော့မိမိစိတ်ကိုကြည့်ရမယ်ငါစိတ်ထဲမှာလောဘဆိုတဲ့ဘဝချံဒေါသဆိုတဲ့မှဲ့မောဟဆိုတဲ့ညှင်းမာနဆိုတဲ့တင်းတိတ် ရှိသလားမရှိဘူးလားဒေသနာတော်နဲ့တင်ကြည့်လိုက်တဲ့အခါကျတော့တွေ့တယ်မရှိဘူးဆိုလို့ရှိရင်တော့ဝမ်းသာစရာကြီးပေါ့မိမိစိတ်တဏ္ဍမှာလောဘလည်းမရှိဒေါသလည်းမရှိမောဟမာနလည်းမရှိဘူးဆိုရင်သို့မဟုတ်ရှိတောင်မှပဲအ ਨੇ အတန်နဲ့ရှိတယ်ဆိုလို့ရှိရင်ဝမ်းသာစရာကြီးပေါ့အဲ့ဒါလို့ဆိုစိတ်ဟာဖြူစင်းပြီးကြည်လင်းနေပြီအဲ့ဒီလိုမဟုတ်လို့မဟုတ်လို့လိုချင်တတ်မဲ့တဲ့လောဘတွေစိတ်ဆိုးစိတ်တဲ့ဒေါသတွေမသိမှုမောဟထောင်လွှမ်းတတ်ကြမှုမာန နှမျိုးသုံးမျိုးတော်၎င်းသို့မဟုတ်တစ်မျိုးမျိုးတော်၎င်းရှိနေပြီဆိုလို့ရှိရင်တော့အဲ့ဒီစိတ်မှာအစွမ်းအကွက်တွေဖြစ်နေပြီညစ်ပေနေပြီညစ်မဲနေပြီမဲနေရင်အဲ့ဒီစိတ်ဟာမလှတော့ဘူးရုပ်လှဖို့တဲ့စိတ်လှဖို့ကပိုအရေးကြီးတယ်စိတ်လှပြီဆိုလို့ရှိရင်ခုဘဝလည်းချမ်းသာတယ်နောက်ဘဝလည်းချမ်းသာတယ်ဟိုဘက်ဘဝလည်းချမ်းသာတယ်တသန္တရာလုံးချမ်းသာတယ်ဒါကြောင့်စိတ်ထဲမှာအစွမ်းအထင်အညစ်အပေတွေမရှိဘဲနဲ့ မိမိစိတ်ကလေးဟာဖြူစင်တဲ့ကုသိုလ်စိတ်ကလေးတွေနဲ့ဖြစ်နေပြီးတော့ဖြူစင်ကြည်လင်းနေဖို့အရေးကြီးတယ်။အဲဒီလိုဖြစ်အောင်အခဏပြောတဲ့လောဘဒေါသမောဟအစတဲ့ဝိချာညင်တင်းတိတ်ဆိုတဲ့ဒီအစွမ်းအထင်းတွေရှိလာပြီဆိုလို့ရှိရင်ပယ်ရှားပြရမယ်။ပယ်ရှားတဲ့နည်းတွေကတော့ဘုရားရှင်ကမြောင်များစွာဟောခဲ့တာပဲ။ဘလို့ပယ်ရမယ်ဆိုတာဒီလောဘဒေါသမောဟအစိုက်တဲ့အညစ်အကြေးတွေဘုရားရှင်ဟောခဲ့တဲ့နည်းတွေနဲ့ ပယ်ရှားပြင်မဲ့ဆိုလို့ချင်းဒီလောဘဒေါသမောဟတွေပါရင်လည်းပါနေရင်လည်းနေသွားတယ်ဒါမှမဟုတ်ဘူးဆိုလို့ချင်းမိမိအရင်ကခြေခြေဘဝတွေကအလေးအလာများခဲ့လို့မလို့ပါရမီရှိခဲ့တယ်ဆိုလို့ချင်းပါရမီဆိုတာအရင်ဘဝတွေကဒီအညစ်အကြေးတွေကိုပယ်ဖို့ရာအားထုတ်ခဲ့တဲ့ကုသိုလ်လုပ်ငန်းတွေအလုပ်များခဲ့တာကိုပါရမီရှိတယ်လို့ခေါ်တယ်အဲဒါလိုအလုပ်များခဲ့တဲ့ပါရမီရှိခဲ့တယ်ဆိုလို့ရှိရင်တော့ ဒီလောဘဒေါသအစိုက်တဲ့ဝေချံမြင်တင်းတိတ်မှဲ့ပြောက်နဲ့တူတဲ့အညစ်အကြေးတွေကိုလုံးဝပယ်တတ်နိုင်တယ်ပယ်တတ်နိုင်လို့ဒါတွေလုံးဝပြည့်စင်သွားပြီဆိုလို့ရှိရင်အဲ့ဒီစိတ်ဟာဖြူစင်းနေပြီကြည်လင်းနေပြီဖြူစင်းကြည်လင်းပြီဆိုလို့ရှိရင်တော့ချမ်းသာတယ်အဲ့ဒီဒေသနာတော်မှာဘုရားရှင်ကဒီအိဗယ်ကိုဟောခဲ့အခုဒီစိတ်ဆိုတဲ့ဒေသနာကိုဟောမှလည်းပဲဒါကိုအခြေခံပြီးဟောမှပဲရည်ရွယ်ချက်ကဒါပါပဲ အဲဒီကဒေသနာတော်ကိုအမိပြုပြီးတော့လင်္ကာလေးတစ်ခုစီထားတယ်။ပန်းရှင်းကြည်လင်းကြည်မုံပြင်ဝဲတင့်သွင်းရူပလှမလာကိုနိညာမရွေကြည်စစ်သေး၍ရင်ချေမဲ့ပြောက်ဝဲချမ်းပေါက်နဲ့နှင်းပြောက်တင်နေဖုအိတ်ကိုသေသိပဲရှားပမာလာသို့မြတ်ဖျားဗုဒ္ဓဟောညွှန်ပြသည့်ဓမ္မကြည်လင်ကြည်မုံပြင်ဝဲ တင့်တယ်မနာစိတ်အလှကိုနိညာမရွေးတင်စစ်သေးလောမြစ်ကြီးကြီးလေတွေ့တဲ့ဘေးသော၆ထွေနီးဖြင့်ပျောက်စေလွယ်မှမလက်မကြသင်္ခန္ဓာသည်ချမ်းသာဖုံးလိုက်မှန်သွားသည်အခဏတုတ်ဒေသနာတော်ကိုမှီပြီးတော့ချုံပြီးတော့စီထားတဲ့လင်္ကာပြန်ပြီးတော့ဖြည်းဖြည်းလေးရွတ်ပြမယ်အင်မတန်ကောင်းတဲ့ဒေသနာ ပန်းရှင်းကြည်လင်းကြည်မုံပြင်ဝဲတင့်သွင်းရူပလှမလှကိုနေညမရွေကြည့်စစ်ဆေး၍တင့်သွင်းရူပရူပလားယူပလားပါတယ်ရူပနော်ယူပဆိုရင်တော့ပါပါလိမ့်ယူပဆိုရင်တော့ယူပါပေါ့လေနော်ရူပဆိုတော့ပါလေရူပဆိုတာစိတ်ကိုပြောတာမဟုတ်လားဟမ်အဲနောက်ကပြိဿသိဖို့မရအောင် တုတ်တုတ်မှမလောက်ဘူးနော်တင်တွင်ရူပလှမလှကိုနိညာမရွေ့ကြည့်စစ်သေး၍သင်ရဲ့ရုပ်ရေယူပကာယလှမလှကိုနိညာမရွေ့ဘယ်မှာကြည့်ပြီးတော့စစ်သေးတယ်တဲ့ကြေမုံခေါ်တဲ့ကြည်လင်းနဲ့မှန်ပြင်မှာကြည့်ပြီးတော့စစ်သေးတယ် သင်တွင်ရူပါလှမလားကိုနိညာမရွေကြည်စစ်စေ၍ယင်ချေမဲ့ပြောဝချံပေါင်းနှင်းညင်းပြောက်တင်းလိုက်ဖုအကျိတ်ကိုစေတိတ်ပဲကြပမာလားတို့ညနာမှာအဲ့ဒါတွေတွေးရင်စေတိတ်စေတုစေထုဒါတွေပြောက်အောင်လုပ်ဒါတွေသိနေပါဖြစ်လဲဒါတွေသိရင်ပါဖြစ်ဥက္ကမောငိုက်သွားပလားငိုက်သေးဘူးလားအဲ့ဒါတွေသိနေပါဖြစ်တယ် ကိုယ်တွင်အညစ်အကြေးတွေဖြစ်တယ်မျက်နှာမှာဝဲချမ်းနေညင်းနေတင်းတိတ်တွေမှဲ့ပြောက်တွေမှဲ့ကြောက်တွေရှိနေမယ်ဆိုလို့ရှိရင်အဲ့ဒီမျက်နှာချင်းဟာအင်မတန်ကြက်တရေရှိမှာပေါ့ကြက်တရေမရှိဘူးလားကြက်တရေမရှိရင်ဘဲတရေပဲရှိတော့မဟုတ်လားတကာညွတ်မပါဘူးလားပါပါဩတင့်တယ်ရူပါလှမလားဆိုနိညာမရွေးကြည့်စစ်စေး၍ ယင်ကြီးမဲ့ပြဝကြံပေါက်နှင့်နှင်းပြောက်တင်ဒိထုအကျိတ်ကိုစိတ်သိပ်ပဲလားစိတ်သိပ်ပဲကြပမာလာသူဥပမာအဲ့ဒီစကားမြတ်ဖြာဗုဒ္ဓဟောညွန်ပြသည်ဓမ္မကြည်လင်ခြင်းမုံခြင်းဝဲဖရာရှင်ဟောတော်မူတဲ့ဓမ္မကြည်လင်တရားတော်ဆိုတဲ့အမတန်ကြည်လင်တဲ့ခြင်းမုံခြင်းပေါ်မှာတဲ့ဓမ္မကြည်လင်ခြင်းမုံခြင်းဝဲတင့်သွင်းမနစိတ်အလှကိုနှိညာမရွေးတင်စစ်သေးလော တရားဒေသနာတော်ဒီဟုသောကျေးမုံမှန်မြင်ပေါ်မှာတင့်စိတ်ဆိုတဲ့မနမနခေါ်တဲ့တင့်စိတ်ကိုလှသလားမလှဘူးလားတင်ပြီးစစ်စေတဲ့စိတ်လှတာမလှတာမြင်ရလားမြင်ရဘူးလားဘယ်နဲ့တော့ပြိဿတို့စိတ်လှတာမလှတာမြင်ရသလားမမြင်ရဘူးလားမြင်ရတော့ဘောမျက်နှာကြည့်လိုက်မယ်ဆိုလို့ချင်းဒီလူစိတ်လှသလားမလှဘူးလားမသိနိုင်ဘူးလား များသောအားဖြင့်သိနိုင်တယ်နော်ရုပ်ကနေကြည့်တော့စိတ်ကိုသွားသိလိုက်တာပဲတင့်တွင်မနာစိတ်အလှကိုနေညာမရွေ့တင်စစ်စေးလောညစ်ကြေးကိလေတွေ့ခဲ့ပြီတော့ညစ်ကြေးကိလေဆိုတာကိလေသာအညစ်အကြေးဖြစ်တဲ့လောဘသို့မဟုတ်ဒေါသသို့မဟုတ်မာနအိတ်တာမစ္စရိယထိနာမိတ်တာဩဒိသာကောကုသဝိသိကိစ္စလူကျင်တမ်းမှုလောဘလည်းကိလေသာပဲစိတ်ဆိုးမှုစိတ်ပြတ်မှုဒေါသလည်းပဲ ကိလေသာပဲမသိမှုမောဟလည်းကိလေသာပဲထောင်လွှားမှုတက်ကြွမှုမာနလည်းကိလေသာပဲသူတစ်ပါးမနာလိုမှုအိတ်တာဝန်တိုမှုမစ္စရိယစိတ်စေတသိက်ထိုင်မှန်မှုထိနာမိတ်ဒစိတ်ပြောင်းလဲမှုဥဒိစ္စနောင်တပူပန်မှုကုတ်ကုတ်သယုံမှမှုဝိသိကိစ္စအယူမှမှုဒိဋ္ဌိအတိအမြင်မှမှုဒိဋ္ဌိဆိုတဲ့ဒီတရားတွေဟာအကုန်လုံးကိလေသာအငြိကြီးတွေကြီးပဲစိတ်ဆိုးစိတ်ပိုက်တွေဒါကြောင့်အဲ့ဒါတွေစိတ်ထဲတွေးရင်တဲ့ ညစ်ကြေးကြီးလေးတွေ့ခဲ့ပြီသော6ထွေနီးဖြင့်ပျောက်ဆွေလင်းမှပျောက်စေလွင့်မှမလက်မကြာတင့်ခန္ဓာသည်ချမ်းသာဖုံးလိုက်မှန်စွာသည်အဲ့ဒါလို့တွေ့လာရဲ့နဲ့နီး6ပါးမှတစ်ပါးပါးနဲ့ပျောက်သွားလင့်သွားအောင်ပယ်တတ်ပြလိုက်တဲ့အဲ့ဒါလို့အဲ့ဒီစိတ်ရဲ့စိတ်ကိုမလှစေမပစေမတင့်တယ်စေတဲ့ လောဘဒေါသစတဲ့ကိလေသာအငြိအကျေးတွေကိုပယ်တတ်နိုင်လို့ဒါတွေပျောက်သွားပြီဆိုလို့ရှိရင်တော့တဲ့တင့်ခန္ဓာသည်ချမ်းသာဖုံးလိုက်မှန်သာသည်တဲ့ရုပ်ခန္ဓာရောနာမ်ခန္ဓာရောချမ်းသာမယ်တဲ့လူရင်းကကိုယ်ဆင်းရဲလည်းမရှိဘူးစိတ်ဆင်းရဲလည်းမရှိဘူးကိုယ်ရောစိတ်ရောနှစ်ခုလုံးချမ်းသာမယ်တဲ့ကြည့်လိုက်ဆိုကြည့်ရအောင်ပန်းရှင်းကြည်လင်ကျေမုံပြင်ဝဲ သင့်တွင်ရူပလှမလှကိုနိညာမရွေဣသစ္ဆေ၍ယင်ချေမဲ့ပြောင်းဝက်ချံပေါက်နှင်ညင်းပြောက်တင်းဒိတ်ခုအကျိတ်ကိုသိသိပဲကြာပမာလာတို့မြတ်ချာဗုဒ္ဓ ဟောညွှန်ပြသည်ဓမ္မကြည်လင်ဤမုံပြင်ဝဲသင့်သွင်းမနာစိတ်အလှကိုနေညမရွေခြင်းစစ်သေးလော့မြစ်ကြီးကိလေတွေ့ခဲ့ပေသောထောက်ထွေနည်းဖြင့်ကြောက်စေလွင့်မှ မလက်မကြာသင်္ခန္ဓာသည်ချမ်းသာဖုံးလိုက်မှန်စွာသည်တန်ရှင်းကြည်လင်ခြေမုံခြင်းဝဲသင်သွင်းရူပသမလကိုနေညမရွေဣစစ်သေး၍ရင်ချေမဲ့ပြောင်း ဝက်ချံပေါက်နှင်မြင့်ပြောက်တင်းဒိတ်ခုအကျိတ်ကိုသေသိပ္ပေရှာပမာလာသူမြတ်ဖြာဗုဒ္ဓဟောညွှန်ပြသည်ဓမ္မကြီးလင်ပြေမုံပြင်းဝဲသင်သွင်းမနာစိတ်အလှကိုစိတ်အလှ နေညာမရွေတင်းစစ်သေးလော့ညစ်ကြေးကိလေတွေးခဲ့ပြီတော့၆တွင်ဤဖြင့်ရောက်စေလွင့်မှမလက်မကြာသင်ခန္ဓာသည်သံသာဖုံးလိုက်မှန်သွားသည်ပန့်ရှင်းကြည်လင် ကင်းမုံပြင်းဝဲသင့်တွင်ရူပသမလကိုနိညာမရွေကြည်တည်သေး၍ရင်ချေးမပြောက်ဝှချမ်းပေါက်နှင်းမြင့်ပြောက်တင်းဒိတ်ခုအကျိတ်ကိုသေသိပ်ပဲရှာဗမာလာတို့ မြတ်စွာဘုရားဟောညွန်ပြသည်ဓမ္မကြည်လင်ကျေမုံခြင်းဝဲသင်သွင်းမနာစိတ်အလှကိုနေညမရွေတင်းစစ်သေးလော့ညစ်ကြေးကိလေတွေ့ရပေသော၆ထွေနည်းဖြင့် ကြောက်စေလွင့်မှမလက်မကြာသင်္ခန္ဓာသည်သန္တာဖုံးလိုက်မှန်စွာသည်အဲ့ရလောက်ဒီနေ့တော့လူစွမ်းကောင်းမပေါ်နော်ကဲဒကာကြီးဥဖြစ်မောင်ကခေါင်းဆောင်ဆိုအဲ့နဲ့တုတ်တုတ်မှမလိုက်ပါလားတော်တော်ကြဒေါ်တင်တင်ဥသွားလိုက် ကဲနှစ်ခေါက်ပြန်ချပြီမနော်ယူစားရအခြေခံတရားရဲ့အခြေခံဒေသနာနော်ဖြည်းဖြည်းချတာကလက်ရည်ရင်မိအောင်လို့တရားပန်းရှင်းကြည်လင်ရေမုံပြင်းဝဲစင်တွင်ရူပလှမလာကိုနေညာမရွေး တိတစ္ဆေ၍ယင်ကျေးမပြောင်းဝကြံပေါင်းနှင့်ညင်ပြောင်းတင်ဒိတ်ခုအကျိတ်ကိုသေသိပဲကြပမာလာတုမြတ်ပြားဗုဒ္ဓဩညွန်ပြသည်ဓမ္မကြည်လင် ရေမုံပြင်ဝဲသင့်သွင်မနာစိတ်အလှကိုနေညာမရွေကြည်စစ်စစ်တင်းစစ်စေလော့မြစ်ကြီးကိလေတွေ့ခဲ့ပြီတော့၆ထွေနီးဖြင့်ရောက်စေလွင့်မှမလင့်မကြာ သင်္ခန္ဓာသည်သန္တာဖုံးလိမ့်မှန်စွာသည်တန်ရှင်းကြည်လင်ခြေမုံပြင်ဝဲသင်သွင်းရူပသမလကုနေညာမရွေကြည်စစ်စေ၍ရင်ကျေးမပြောင်း ဝက်ချံပေါက်နှင့်မြင်းပြောက်တင်းဒိတ်ခုအကျိတ်ကိုသေသိပ်ပဲကြပမာလာတို့မြတ်ပြားဗုဒ္ဓဟောညွန်ပြသည်ဓမ္မကြီးလေကျေမုံပြင်းဝဲသင့်တွင်မနာစိတ်အလှကို နေညမရွေခြင်းစစ်သေးလော့ညစ်ကြေးကိလေတွေ့ခဲ့ပြီတော့၆ထွေနီးဖြင့်ရောက်စေလွင့်မှမလက်မကြာသင်္ခန္ဓာသည်သန္တာဖုံးလိုက်မှန်စွာသည် Santo. ကလေးချရုံနဲ့ပဲရသွားဒေါနန္ဒီကကောင်းဆောင်ဆိုတာနဲ့တူတယ်ကြည့်ရစိတ်တဲ့အမှန်ရေးရေးကြည့်တယ်စိတ်ဆိုတာဘာလဲစိတ်ဆိုတာသိတာတဲ့အာယုံကိုသိတာကိုစိတ်လို့ခေါ်တယ်စိတ်တေတိတိစိတ်တံအာရမဏဝိဇာနာတိတိအထောတဲ့အာယုံကိုသိတတ်သောကြောင့်စိတ်တဲ့ စိတ်ဆိုတာဘာလို့စိတ်ခေါ်လဲဆိုတော့အာယုံကိုသိတတ်လို့စိတ်တယ်စိတ်မှာအာယုံကိုသိတတ်တဲ့သဘောမှတပါးတခြားသဘောမရှိဘူးအစင်းတွေ့တယ်ဆိုအစင်းမဲလို့သိလိုက်တာပဲအာယုံမဲလို့သိလိုက်တာပဲအတန်ကြားလဲအာယုံမဲလို့သိလိုက်တာပဲအနံ့နံလည်းပဲအာယုံမဲလို့သိတာပဲအရသာတွေ့လည်းပဲအာယုံမဲလို့သိလိုက်တာပဲသိစရာလေးလို့သိလိုက်တာပဲရှိတယ် ထို့သူအထီးအတွေ့မှလည်းပဲသိကြရလေးလို့သိလိုက်တာအာယုံမဲ့လို့သိလိုက်တာရှိတာပဲအဲ့ဒီသိတဲ့သဘောမှတပါစိတ်မှတခြားသဘောမရှိဘူးဆိုကြပါစို့ထညက်စားလို့မလို့စားစိတ်ဖြစ်တယ်ပြာနဲ့ထညက်အရသာနဲ့သွားတိုးတယ်တိုးတဲ့အခါမှာအာယုံမဲ့လို့သိလိုက်တာလေလောကဝါဒအနေနဲ့ကစိတ်ဆိုတာစိတ်ရဲ့သူနဲ့ဖြစ်ပေါ်ဖြစ်ဖက် သဘောတရားတွေရဲ့အဲ့ဒီနှမျိုးကိုပေါင်းပြီးတော့စိတ်လို့ခေါ်တယ်။သူနဲ့ပြစ်ပေါ်ပြစ်ပတ်တွေကတော့စေတသိက်လို့ပြောတယ်။စေတသိက်လို့ခေါ်ရတယ်စာကောအနေနဲ့စိတ်ရဲ့မိတ်ဆွေအဖော်တဟဲတွေပေါ့။စိတ်အနေနဲ့ကတော့အဆင်းတစ်ခုမြင်တယ်ဆိုလို့ရှိရင်အဆင်းမဲ့လို့သိလိုက်တာပဲ။ဒီအဆင်းကိုအဖြူပဲအနီပဲလို့သိတာဟာစိတ်ရဲ့အလုံးမဟုတ်ဘူး။ဒီအဆင်းကောင်းတယ်မကောင်းဘူးလို့သိတာဟာစိတ်ရဲ့အလုံးမဟုတ်ဘူး။ဒီအဆင်းမှာမှတတ်မဲ့တယ်။ သဘောကျတယ်နှစ်သက်တယ်ဒီအဆင့်ကိုသဘောမကျဘူးမနှစ်သက်ဘူးအစိုက်တစ်ဖြစ်ဖြစ်တာဟာလဲစိတ်ရဲ့အလုံးမဟုတ်ဘူးစိတ်ကအဆင့်ကိုသိပြီးလိုက်တဲ့အခါကျတော့သူနဲ့အတူတူပါတဲ့တင်ညာခေါ်တဲ့မှတ်သားမှုပါအရင်တုန်းကအဲ့ဒီအဆင့်ကိုမှတ်ခဲ့ဘူးတာရှိတော့ဩအရင်တုန်းကဒီအဆင့်ကနီနီကြီးပဲလို့မှတ်တာတော့အဲ့ဒီနီတဲ့အဆင့်တွေတော့တင်ညာကဒါအနီပဲလို့ပြောတယ်အရင်ကသူပြမှတ်ခဲ့ဘူးတဲ့အခါကျတော့အခုစိတ်ကဒီအဆင့်ကိုသိပြီးလိုက်တော့ သူနဲ့တွဲဖြစ်တဲ့စေတသိက်ပညာကဒါအဖြူပဲလို့ဘယ်လိုသိပြလိုက်တယ်အရင်ကအဖြူလို့မှတ်တာတော့သူအခုလည်းအဖြူပြောတာပဲအရင်ကအဝါလို့ပြောလို့ရှိရင်ဒီတညာအခုလည်းအဝါပဲသူပြောမှာပဲအရင်ကဒီအဆင့်ကိုမြင်တော့က၄တောင်းလို့သူမှတ်ခဲ့လို့ရှိရင်တညာကအခုလည်းပဲဒီအဆင့်မြင်တော့ဩ၄တောင်းပဲဒီလိုပဲပြောမယ်အဲ့ဒီတော့အဲ့ဒီအဆင်းရဲ့အဖြူအနီအကြောင်းကြအခြေတို့ဝိုင်းအမှုအစရှိသည်ကိုသိပေတာကစိတ်မဟုတ်ဘူးသိညာ နောက်အဲ့ဒီအစဉ်ပေါ်မှာဒီအစဉ်ဟာကောင်းတယ်မကောင်းဘူးအဲ့ဒီလိုသိတာကလည်းကောင်းတယ်လို့သိတာမကောင်းတယ်လို့မကောင်းဘူးလို့သိတာကလည်းစိတ်မဟုတ်ဘူးစိတ်နဲ့အတူဖြစ်တဲ့ဝေဒနာခေါ်တဲ့ခံစားမှုသဘောသူ့သဘောလေမဲဒီဆင်းကကောင်းလိုက်တာ ကောင်းတယ်လို့ခံစားတယ်ဒီဆင်းကမကောင်းဘူးမကောင်းဘူးလို့ခံစားတယ်အပန်မှလည်းဒီအတိုင်းပဲအပန်ကြားလိုက်တဲ့အခါမှာအပန်လို့သိလိုက်တာ သိလိုက်ရုံညာလေးဟာအဲ့စိတ်ရတာအောင်မယ်စိတ်တဘောဟာဒီလောက်ပဲသူ့ရဲ့တတ္တိဒီလောက်ပဲသွားနိုင်တယ်ဒီတဲ့ဘုံမသွားနိုင်အာယုံမယ်လို့သိလိုက်ရုံသို့တော့အဲ့ဒီအတန်ကိုဒါဖြင့်တခြင်းတာမယ်ဒါမှဒါမှမဟုတ်ဒါငှက်နေတာမယ်ဒါဖြင့်လူစကားပြောတာမယ်လို့သိတာကစိတ်ရဲ့အစွမ်းတတ္တိမဟုတ်ဘူးသူနဲ့ဖြစ်တဲ့ပညာရဲ့အစွမ်းတတ္တိပဲ ဩဒီလိုကြတော့ဒါသချင်းတန်လို့အရင်ကမှတ်ထားခဲ့တယ်ဩဒီလိုကြတော့ဒါကငှက်တန်လို့မှတ်ထားခဲ့တယ်အဲ့ဒီမှတ်ထားတဲ့အတိုင်းသူလည်းပဲဒါသချင်းတန်နဲ့ငှက်တန်မယ်လို့ပြောတယ်အဲ့ဒါကစိတ်နဲ့ဖြစ်ဖြစ်ဖြစ်တဲ့စင်ညာရဲ့တတိပဲနောက်တစ်ခါအဲ့ဒီအနာဟာကောင်းတယ်မကောင်းဘူးလို့ခံစားတာဒါစိတ်ရဲ့အလုတ်မဟုတ်ဘူးခံစားမှုဝေဒနာရဲ့အလုတ်ပဲနော်ကောင်းလိုက်တာဒီတန်ဩဒီတန်နဲ့မကောင်းဘူးတဲ့တလိတ်ကတဲ့အတာပဲမကောင်းလိုက်တာမှာ မဟုတ်ဘူးလားဒေါ်နန္ဒီတင်မဗျာအော်တိုမက်တစ်တင်မနော်အဲ့ဒါလိုကောင်းတယ်မကောင်းမှုအစာကြီးခံစားတာကဝေဒနာရဲ့သဘောကောင်းတယ်လို့ဝေဒနာကခံစားပေးလိုက်တဲ့အခါကျတော့သဘောကျတာနှစ်သက်တာတတ်မြတ်တာကလောဘဆိုတဲ့စိတ်ရဲ့စိတ်နဲ့ဖြစ်ပေါ်ဖြစ်ပဲစိတ်ရဲ့အဖော်သဟဲရဲ့တတ္တိပဲစေတသိက်လို့ခေါ်တယ်အဲ့ဒီကအပန်းမကောင်းဘူးလို့ ခံစားပေးလိုက်တဲ့အခါကျတော့အဲ့ဒီအတန်ပေါ်မှာမနစ်မြို့တာဟာဒေါသရဲ့သဘောပဲစိတ်ရဲ့သဘောမဟုတ်ဘူးစိတ်ရဲ့တန်ကတော့အာယုံကိုတိပေးလိုက်ပြီးရောဒါပဲသို့တော်လည်းပဲမယုတ်သိနဲ့ပေါင်းလို့ကြက်သွန်အထောင်းခံရတယ်လို့ဆိုတာရှိတယ်မဟုတ်လားမယုတ်သိနဲ့ပေါင်းတော့ဘာအထောင်းခံရတော့ကြက်သွန်အထောင်းခံရတယ်သူကြည့်တော့ထောင်းခံရဘူးအဲ့ဒီလေထောင်းခံရပါတယ်နော်မယုတ်သိနဲ့ပေါင်းတော့ကြက်သွန်ထောင်းခံရတယ်ဆိုသလို အဲ့ဒီစိတ်ကိုမကောင်းတဲ့အဖော်ဖြစ်တဲ့လောဘနဲ့သွားတွဲပြီးတော့သူ့ကိုမကောင်းတဲ့စိတ်လောဘစိတ်လို့ခေါ်ပြလိုက်မိတ်ဆိုးဆွေဆိုးကြောင့်သူပါဆိုးသွားရတယ်အဲ့ဒီစိတ်မှာအဲ့ဒီအာယုံကိုခံစားတဲ့ဝေဒနာကမကောင်းဘူးလို့ခံစားတဲ့အခါကျတော့ဒီအာယုံပေါ်မှာမနစ်မြို့တဲ့စိတ်ဒေါသဖြစ်လာဒေါသဖြစ်လာတဲ့အခါကျတော့အဲ့ဒီစိတ်နဲ့စိတ်ရဲ့အဖော်တဲ့ဒေါသက မကောင်းတဲ့သဘောဖြစ်လို့သူကစိတ်ဝင်ပူးကလိုက်တဲ့အခါကျဒီစိတ်ကိုဒေါသစိတ်ဟောအဲ့လိုခေါ်လိုက်ရအမှန်တော့စိတ်အနေနဲ့ကတော့ကောင်းတယ်မကောင်းဘူးလို့ရှိကိုမရှိဘူးသူဟာအာယုံကိုအာယုံပဲလို့သိယုံလေးပဲဒီလောက်ကလေးပဲအာယုံအကောင်းဆိုသူမဆုံးပြဘူးအာယုံမနှစ်သက်တဲ့တန်တဲ့မနစ်တဲ့ဘူးမတတ်တဲ့ဘူးသူမလုပ်ဘူးသူ့အနေကကောင်းတဲ့အာယုံပဲဖြစ်ဖြစ်မကောင်းတဲ့အာယုံပဲဖြစ်ဖြစ်သူဟာကအာယုံပဲလို့သိယုံလေးပဲဒါကြောင့်မလို့စိတ်ကြည်တတ်တဲ့ဆိုလို့ရှိရင်တော့ဒါ သူ့ကိုကောင်းတဲ့စိတ်မကောင်းတဲ့စိတ်လို့ပြောလို့ကိုမရဘူးအဲသူရဲ့အပေါင်းဖော်ကြည့်ပြီးတော့မှကောင်းတဲ့အပေါင်းဖော်ဖြစ်တဲ့ယုံကြည်မှုဖရာတရားတန်ခရဏသုံးပါးပေါ်မှာယုံကြည်မှုတတ္တာနဲ့ဒီစိတ်တွဲပြီးတော့တရာစိတ်လို့ခေါ်တယ်လူတန်းလို့တဲ့ဒါနစေတနာလေးအဲ့ဒီစေတနာလေးနဲ့တွဲဖက်မိတဲ့အခါကျတော့အဲ့ဒီစိတ်ကိုဒါနစေတနာစိတ်ဒါနစိတ်လို့ခေါ်တယ်လူစိတ်တန်းစိတ်လို့ဒီလိုခေါ်တယ်ကိုကျင်းသီလကောင်းအောင်စောင့်ထိတ်မြင်တဲ့ ပါမသန္တာခေါ်တဲ့သန္တာရဲ့စေတနာရဲ့အဲ့ဒါလေးနဲ့တွဲဆက်မိတဲ့အခါကျတော့ဒီစိတ်ကိုသီလဆောက်တည်နေတဲ့စိတ်ကောင်းတဲ့စိတ်လို့ခေါ်တယ်။အဖော်ကောင်းနဲ့တွဲပြီးတော့သူ့ကိုကောင်းစိတ်လို့ခေါ်ရတယ်။အဖော်ဆိုးနဲ့တွဲမိတဲ့အခါကျတော့သူ့ကိုဆိုးစိတ်လို့ခေါ်ရတယ်။အမှန်တုကိုယ်တိုင်တော့ဆိုတာမဟုတ်ဘူး။ဒါကြောင့်လောကမှာမပြောနဲ့အဲ့ဒီစိတ်မှတောင်မှပဲအဖော်ကောင်းနဲ့တွဲမိဖို့စိတ်အရေးကြီးတာပဲ။လောကမှာလည်းပဲသားတွေသမီးတွေဟာ မကောင်းတဲ့သိုးသွမ်းတဲ့အပေါင်းဖော်နဲ့ပေါင်းဖော်မိပလားဆိုလို့ကြည့်ရင်တော့အဲ့ဒီသာသမီဟာမကောင်းတော့ဘူးမိဘစကားလည်းနားမထောင်တော့သူ့အပေါင်းဖော်စကားပဲနားထောင်တော့တာပဲနိလေရပဲဒကမကြီးတယောက်ပြောတယ်ကြားလိုက်ရတယ်သူသားဟာတဲ့အရင်တော့မိဘစကားနားထောင်ပါတယ်တဲ့6တန်းဒီဆိုလား9တန်းဒီဆိုလား အဲဒီခြားတန်းငါးတန်းကကျော်လွန်သွားတဲ့ကအဲ့ဟိုကောင်လေးနဲ့ပေါင်းလိုက်ကြရပြီးရောမိဘစကားနားမထောင်တော့ဘူးပဲအဖော်ဆိုမိတ်ဆိုဆွေဆိုနဲ့ပေါင်းပြီးလို့အဲ့ဒါလိုပဲလောကမှာမိတ်ကောင်းဆွေကောင်းနဲ့ပေါင်းမိဖို့လိုအပ်တယ်လို့မိတ်ဆိုဆွေဆိုကိုကြောင်နိုင်ဖို့လိုအပ်တယ်လို့စိတ်မှလည်းပဲမိတ်ကောင်းဆွေကောင်းဖြစ်တဲ့တတ္တာတတိဟိရိဥဒ္ဒပစရည်တဲ့မိတ်ကောင်းဆွေကောင်းစေတသိက်ကောင်းလေးတွေနဲ့ပေါင်းမိဖို့အရေးကြီးတယ် လောဘဒေါသမောဟမာမနာအိတ္တမစ္စရိယအစာရတဲ့စိတ်ဆိုးစေတသိက်ဆိုးအဖော်ဆိုးတွေနဲ့မတွဲမိဖို့အရေးကြီးတယ်စေတသိက်ကောင်းအဖော်ကောင်းလေးတွေနဲ့တတ္တာတတိဟိရိဥတ္တပါအစာရတဲ့အဖော်ကောင်းလေးတွေနဲ့တွဲမိတော့အဲ့ဒီစိတ်ကိုစိတ်ကောင်းကလေးကုသိုလ်စိတ်ကလေးလို့ခေါ်တယ်အဖော်ဆိုးဖြစ်တဲ့လောဘဒေါသမောဟမာမနာအိတ္တမစ္စရိယတွေနဲ့တွဲပြီးတော့အဲ့ဒီစိတ်ကိုစိတ်ဆိုးကလေးစိတ်ဆိုးကြီးအကုသိုလ်စိတ်လို့ဟောဒီလိုခေါ်တယ်မကောင်းတဲ့စိတ်လို့ခေါ်တယ်ဒါပေမဲ့ လောကအရက်ထဲမှာတော့စာပေမသင်ကြားဘူးဘူးဆိုလို့ရှိရင်စိတ်ကိုအဲ့လိုခွဲကြမသိပါဘူးခွဲကြမသိဘူးစိတ်ဆိုတာအာယုံကိုသိပြီးတဲ့သဘောလေးပဲကျန်တဲ့အဲ့ဒီအာယုံကိုတတ်မဲ့မှုလိုချင်မှုတတ်မဲ့မှုနှစ်သက်မှုတွေ့တာမှုဆိုတာတွေစိတ်ဆိုးမှုစိတ်ပြတ်မှုဆိုတာတွေအဲ့ဒီအာယုံမှာယုံကြည်မှုဆိုတာတွေအဲ့ဒီအာယုံအဲ့ဒီအာယုံမှာချစ်ခင်မှုနှစ်သက်မှုမေတ္တာထားမှုကရုဏာထားမှုဆိုတာတွေဒါတွေဟာ စိတ်ရဲ့အဖော်စေတသိက်တွေရဲ့သဘောတွေပဲလို့ဒီလိုခွဲကြမသိမသိတော့ကပေါင်းပြီးခေါ်လိုက်တယ်လောဘစိတ်ဒေါသစိတ်မောဟစိတ်လူကျင်စိတ်တတ်မဲ့စိတ်နှစ်သိစိတ်နှစ်တဲ့စိတ်စိတ်ထိုးစိတ်လို့အဲ့ဒီလိုပေါင်းပြီးခေါ်ပြလိုက်အမှန်တော့စိတ်ဟာသူ့အနေနဲ့ဆိုလို့ရှိရင်လောဘလည်းလူကျင်တတ်မဲ့မှုလည်းမရှိဘူးစိတ်ဆိုးစိတ်ပြတ်မှုလည်းမရှိဘူးယုံကြည်မှုလည်းမရှိဘူးမယုံကြည်မှုလည်းမရှိဘူး မာနတက်မှုလည်းမရှိဘူးမြင့်တက်မှုတက်တက်ကြွမှုထောင်လွှမ်းမှုလည်းမရှိဘူးနှိမ့်ချမှုလည်းမရှိဘူးမယိုသေးမှုလည်းမရှိဘူးယိုသေးမှုလည်းမရှိဘူးတရားသူသဘောတက်တက်နဲ့လားဆိုလို့ရှိရင်အာယုံမသိတဲ့သဘောလေးပဲဒါပဲရှိတာပဲအာယုံမဲ့လို့သိပြီးရင်သူကိစ္စပြီးသွားပြီဒါကြောင့်မလို့ပဲစိန်တေတိစိန်တေတိစိတ်တံအာရမဏဝိဇာနာတိတိအထောအာယုံကိုသိတတ်တော့ကြောင့်သိကျန်ကများဖော်ပြတယ်ဒါကြောင့်ဒီစိတ်ဟာဘာနဲ့တူလဲလို့ဆိုတော့ ရေနဲ့တူတယ်စိတ်ဟာဘာနဲ့တူတယ်ပရိသတ်တို့ဘာရေပါလဲဘာအယောင်မှမရောတဲ့ရေနဲ့တူတယ်ရေဟာသူ့ဒီတက်တက်ဆိုလို့ရှိရင်ရေမှာအယောင်ရှိသလားအဖြူရောင်ရှိသလားအနီရောင်အပြာရောင်ရှိသလားမရှိပါဘူးအယောင်မရှိဘူးရေဟာကြည်လင်တဲ့သဘောတက်တက်ပဲရှိတယ်ဒါပေမဲ့အဲ့ဒီရေတဲကို အဖြူရောင်ဆိုးသေးထက်အနီရောင်ဆိုးသေးထက်လိုက်မယ်ဆိုလို့ရှိရင်အဲ့ဒီရေပါဖြစ်သွားမယ်နီးသွားမယ်အပြာရောင်ဆိုးသေးထက်လိုက်ရင်ပြားသွားမယ်အနီရောင်ဆိုးသေးထက်လိုက်တော့ရေနီးသွားတဲ့အခါကျတော့အဲ့ဒီရေကိုဘယ်လိုခေါ်ရလဲရေနီလို့ခေါ်တယ်မဟုတ်ပေဘူးလားအပြာရောင်ဆိုးသေးထက်လိုက်တော့အဲ့ဒီရေ ပြာသွားတဲ့အခါကျတော့ဘာခေါ်ရလဲရေပြာတဲ့နော်အဖြူရောင်ဆိုးသေးထက်လို့မလို့အဲ့ဒီရေဖြူသွားတဲ့အခါကျတော့ဘာခေါ်လဲ ရေဖြူတဲ့ဟိုမေမေကကြားဦးတဲ့ရေဖြူရေပြာကြတဲ့ဝေဘူးဝေပါရတောင်ကြားဦးလားတော်နန္ဒီအဲ့ဒါလိုပဲစိတ်ဟာရေနဲ့တူတယ်သူ့တက်တက်တာကိုလို့ကျင်ဒီစိတ်ဟာကြီးလင်းတဲ့အယောင်မရှိဘူးအနည်းအပြာအဝါအစိုက်တဲ့အယောင်ဆိုးသေးတွေနဲ့သွားတွဲမိတဲ့အခါကျတော့မှအနီရောင်အပြာရောင်အဝါရောင်ဆိုတာဖြစ်လာတယ်အဲ့ဒါလိုဖြစ်လာတယ်လို့ပဲ စိတ်ဟာလည်းပဲသိသိတက်တက်ဆိုလို့ချင်းအာယုံအာယုံကိုသိတဲ့သဘောတက်တက်မဟုတ်ကောင်းတယ်မကောင်းဘူးလို့မရှိဘူးသူကအာယုံကိုသိသိလိုက်တဲ့အခါကျတော့အဲ့ဒီအာယုံပေါ်မှာသူရဲ့အဖော်တွေကကောင်းတယ်မကောင်းဘူးလို့ဝင်ဆုံးပြလိုက်တယ်ကောင်းတယ်လို့ဆုံးပြလိုက်တဲ့အခါကျတော့လူကျင်တာတတ်မြတ်တာတွေဖြစ်လာတယ်မကောင်းဘူးလို့ဆုံးပြလိုက်တဲ့အခါကျတော့မလူကျင်တာမတတ်မြတ်တာမနှိမ့်ညိုတာတွေဖြစ်လာတယ် အဲ့ဒါဖြစ်လာတဲ့အခါကျတော့မှဒီစိတ်ကိုလူကျင်စိတ်တတ်မဲ့စိတ်မနစ်မြို့စိတ်ဒေါသစိတ်လို့ဟောဒီလိုနာမည်တက်လိုက်ဒီတော့စိတ်ဟာရင်နဲ့တူးတယ်လို့သူ့ကိုဝင်ပုပြီးကတ်တဲ့အဖော်တဟဲစေတသိက်တွေကအယောင်ဆိုးစေးနဲ့တူတယ်မတူပဲဘူးလားအယောင်ဆိုးစေးနဲ့တူတယ်ဒါအဲ့ဒီရေကိုလှတဲ့အယောင်ဆိုးလိုက်လို့ရှိရင်လှသွားတာပဲမလှတဲ့အယောင်ဆိုးလိုက်မယ်ဆိုလို့ရှိရင်ဒီရေမလှဘူး အဲ့ဒါလိုပဲဒီစိတ်မှာမကောင်းတဲ့အဖော်ဝင်ကပ်လိုက်ပြီဆိုလို့ရှိရင်ဒီစိတ်ဟာဘာစိတ်ဖြစ်သွားတော့မကောင်းတဲ့စိတ်အကုသိုလ်စိတ်ဖြစ်မသွားဘူးလားကောင်းတဲ့အဖော်ဝင်ကပ်လိုက်ပြီဆိုလို့ရှိရင်ဒီစိတ်ဟာကောင်းတဲ့စိတ်ကုသိုလ်စိတ်ဖြစ်သွားတယ်အဲ့ဒါလိုဖြစ်သွားတာမှာလူကမိမိစိတ်ကိုမကောင်းတဲ့အဖော်တဟဲစေတသိက်ဝင်မကပ်စေပဲနဲ့ကောင်းတဲ့အဖော်တဟဲစေတသိက်ဝင်ကပ်အောင်လောက်ပေးလို့ရတယ် လောက်ပေးလို့ရတယ်ရရလားမရဘူးလားရတာကောအဲ့ဒါလိုရလို့ပဲဖျားဖြစ်တဲ့ပုံကိုယ်တွေရှိနေတာမဟုတ်လားဖျားဖြစ်တဲ့ပုံကိုယ်တွေဟာမိမိတို့စိတ်ကိုမကောင်းတဲ့အဖို့ကင်းဝေးပြီးတော့ကောင်းတဲ့အဖို့ဝင်ကအောင်လောက်နိုင်လို့မဟုတ်ကောင်းတဲ့စိတ်ကြီးဖြစ်လို့မလို့အမြင့်ဆုံးအမြတ်ဆုံးဘဝကိုရသွားတာမဟုတ်လားလို့အဲ့ဒါကြီးနဲ့အပြင်မကောင်းတဲ့အဖို့ဝင်မကဘဲနဲ့ကောင်းတဲ့အဖို့ဝင်ကအောင်လုပ်နိုင်တယ် တခါဒီနေရာမှာနည်းနည်းတုတ်ပြီးတော့တခါပြန်ပြောရင်ဥပမာတကူအဲ့ဒီစိတ်ဟာပို့ပြီးသဘောပေါက်အောင်ဘာနဲ့တူတယ်လဲလို့ဆိုတော့ဆိုရပါစို့ကျောင်းဆရာတယောက်နဲ့ကျောင်းသားတွေလေ့လာရေးကြီးထွက်ကြတယ်ပယ်သွားလဲဆိုတော့ပကံရောက်သွားတယ်အဲ့ဒီကျောင်းဆရာကသူကပကံကိုအခောက်ခောက်ရောက်ပြီးကပကံကဘုရားတွေကိုကြာကြာနာနာလေ့လာပြီးတာပကုအနုပညာပကြီးအနုပညာ သင်္ဝင်းပညာကြောက်စစ်ပညာကအစဘယ်လိုဟာစရာသူအလုံးကိုလေ့လာပြီးသားဒါကြောင့်မလို့ပဲအဲ့ဒီဆရာကောင်းဆောင်ပြီးတော့ဒီလေ့လာရေးအဖွဲ့သွားရသွားတဲ့အခါကျတော့ဟိုကျတော့ရောက်တော့ဆရာကလက်ညှိုးထုတ်ပြလိုက်တယ်ဟောတာအာနန္ဒဘုရားဒီဘုရားမှာဘာတွေဘာတွေရှိတယ်အဲ့ဒါလိုလက်ညှိုးထုတ်ပြလိုက်တာနဲ့တပြိုင်နက်တည်းကျောင်းကသူ့နောက်ကတပည့်တွေကဘာလုပ်လဲဆိုစာအုပ်ကိုစီခဲရန်ကိုစီနဲ့ အာနန္ဒဘုရားကိုရေးလိုက်မှတ်လိုက်တယ်မှတ်လိုက်ပြီးတော့တခါအာနန္ဒဘုရားမှာရေးစရာမှတ်စရာပကြီးပုဂ္ဂိုလ်ရုပ်တုတွေဒါတွေအကုန်လုံးရေးတယ်မှတ်တယ်ဆရာရဲ့တာဝန်ကတော့ဒါအာနန္ဒဘုရားပဲဒီလိုလက်ညှိုးထိုးပြလိုက်ရုံပဲအာနန္ဒဘုရားအတွက်အသေးစိတ်အာနန္ဒဘုရားကရရမယ်ဘ ਹੁ တုတ္တတွေကိုအသေးစိတ်မှတ်ဖို့ရတာဘယ်သူတာဝန်လဲတပည့်တွေတာဝန်ဆရာကရေးစရာမှတ်စရာလိုသလားမလိုပါဘူးမလိုပါဘူးအဲ့ဒါလိုပဲ အဲ့ဒီမှာကြောင်းဆရာနဲ့စိတ်နဲ့တူတယ်စိတ်ရဲ့အဖော်ဖြစ်တဲ့စေတသိက်တွေနဲ့တပည့်တွေနဲ့တူတယ်တပည့်တွေနဲ့တူစိတ်ကတော့အာယုံပဲလို့သိပေးလိုက်ရုံပဲအဲ့ဒီအာယုံဟာအပြူပဲအညီပဲအကြောင်းပဲအကြပဲအတူပဲရှိပဲလို့သုံးပြတာသူနဲ့ဖြစ်ပေါ်ဖြစ်တဲ့စေတသိက်ရတာအောင်ကောင်းတယ်မကောင်းဘူးသုံးပြတာသူနဲ့ဖြစ်ပေါ်ဖြစ်တဲ့စေတသိက်ရတာအောင်လိုချင်တဲ့တတ်မဲ့တယ်မလိုချင်ဘူးမတတ်မဲ့ဘူးဆိုတာဖြစ်ပေါ်ရကသူနဲ့ဖြစ်ပေါ်ဖြစ်တဲ့စေတသိက်ရတာအောင်နောက်တစ်ခု ကျောင်းဝင်ဘုရားဝင်ထဲမှာအဲ့ဒီကဘုရားဝင်ထဲမှာပဲဂိုင်းလှုပ်အားပေးကြစို့ဆိုပြီးတော့တယွင်းတယွင်းကိုစီပေါက်ပြကိုစီဂိုင်းဂိုင်းလာသွားကြအောင်ဟေးဟိုကတွေ့စည်းကုန်ဘုရားနာဂိုင်းဟောဒီကနေဟောဒီအထိမျက်တွေပြောင်းအောင်မင်းတို့ပေါက်လက်ညှိုးထိုးပြလိုက်တယ်လက်ညှိုးထိုးပြလိုက်တဲ့အခါကျတော့မျက်တွေတန်ရှင်းရတုတ်တင်ရပေါက်ရတူးရကျုံရလှဲရကျင်းရတာကဆရာလားတပည့်တွေဒါဖြင့် တန်ရှင်းတဲ့နေရာကိုလက်ညှိုးထိုးပြရတာတော့ဘယ်သူလဲဖရာပဲဒီတော့ဖရာနဲ့ဗာနဲ့တူတယ်လေစိတ်နဲ့တူတယ်တန်ရှင်းလောက်တဲ့တပည့်တွေနဲ့ကစေတသိက်ခေါ်တဲ့စိတ်ရဲ့အဖော်တွေနဲ့တူတယ်မဟုတ်ပေဘူးလားအဲ့ဒါလိုကွဲပြားခြားနားမှုရှိတယ်အဲ့ဒါလိုကွဲပြားခြားနားမှုရှိတာမှာအဲ့ဒီစိတ်ကိုအခုနပြောသလိုမကောင်းတဲ့အဖော်နဲ့ပေါင်းပြီးတော့မကောင်းစိတ်လို့ခေါ်ကောင်းတဲ့အဖော်နဲ့ပေါင်းပြီးတော့ကောင်းစိတ်လို့ခေါ်တယ်ဒါ မကောင်းတဲ့အဖေါ်နဲ့ပေါင်းမိတာနဲ့ကောင်းတဲ့အဖေါ်နဲ့ပေါင်းမိတာဒီစိတ်ဟာဘာကကောင်းတယ်လဲမကောင်းတဲ့အဖေါ်နဲ့ပေါင်းမိလို့မကောင်းစိတ်ဖြစ်တာကကောင်းသလားကောင်းတဲ့အဖေါ်နဲ့ပေါင်းမိလို့ကောင်းစိတ်ဖြစ်တာကောင်းသလားကောင်းတဲ့အဖေါ်နဲ့ပေါင်းမိလို့ကောင်းစိတ်ဖြစ်ရင်ကောင်းတယ်ကောင်းစိတ်ဖြစ်ရင်ကောင်းကျိုးတွေရမယ်ကောင်းကျိုးချမ်းသာတွေရမယ်မကောင်းစိတ်ဖြစ်ရင်မကောင်းကျိုးချမ်းသာမကောင်းကျိုးဆင်းရဲကျိုးတွေရမယ်ဒါတော့အဲ့ဒီစိတ်ကိုအခုနပြောသလို ရေကိုမိမိလိုချင်တဲ့လှတဲ့အယောင်သာဆိုပြီးမလှတဲ့အယောင်မဆိုးမိအောင်တတ်နိုင်တယ်လို့ဒီစိတ်ကိုလည်းပဲမကောင်းတဲ့အဖို့တဟဲဖြစ်တဲ့လောဘဒေါသစတဲ့စေတသိက်ဆိုးတွေဝင်ပြီးမပူကပ်ဖဲနဲ့တတ္တာတတိဂိရိဥတ္တပအစာကြီးတဲ့ကောင်းတဲ့စေတသိက်တွေအဖို့တဟဲတွေဝင်ပြီးပူကပ်အောင်လုပ်လို့ရတယ်အဲ့ဒါလိုလုံးလို့မလို့ကောင်းတဲ့စေတသိက်တွေအဖို့တဟဲတွေဝင်ကပ်လို့မလို့ဒီစိတ်ဟာယုံကြည်မှုတရားစိတ်ဖြစ်ပြီး ကုသိုလ်တွေကောင်းတာတွေကိုပြုလုပ်ဖို့ရတတိရတဲ့တတိစိတ်ဖြစ်ပြီးကောင်းတာတွေကိုအားထုတ်ခြင်းနဲ့ဝိရိယစိတ်ဖြစ်ပြီးမကောင်းတာတွေကိုရှောင်ကျင်မြင်တဲ့ဟိရိကျက်စိတ်ဖြစ်ပြီးမကောင်းတာတွေကိုလောကမှာထိုက်လန့်တဲ့ဩတ္တပစိတ်ဖြစ်ပြီးဆိုလို့ရှိရင်တော့အဲ့ဒီပုဂ္ဂိုလ်ဟာဒီစိတ်ကြောင့်ကောင်းကျိုးချမ်းသာခံစားရမယ်ဆင်းရဲကြိုးကိုမခံစားရတော့ဒါအဲ့ဒါလို့ မကောင်းတဲ့စိတ်မကောင်းတဲ့အဖို့တဟဲခေါ်တဲ့စေတသိက်တွေမဝင်မဲနဲ့ကောင်းတဲ့အဖို့တဟဲခေါ်တဲ့ကောင်းတဲ့စေတသိက်တွေဝင်အောင်ကဘာလုပ်ရမလဲဘာမှမလုပ်ခဲနဲ့ဒီတိုင်းသွတ်ထားလိုက်မယ်ဆိုလို့ကြည့်ရင်အဲ့ဒီစိတ်မှာကောင်းတဲ့အဖို့တဟဲဖြစ်တဲ့စေတသိက်တွေဝင်မလားမကောင်းတဲ့အဖို့တဟဲဖြစ်တဲ့စေတသိက်တွေဝင်မလားမကောင်းတဲ့အဖို့တဟဲဖြစ်တဲ့စေတသိက်တွေပဲဝင်မယ်မဟုတ်ပြီဘူးလား ဒါဖြင့်ပြိဿတို့တရားဒေသနာတစ်ခုမရောက်ရောက်လားစိတ်ကိုစိတ်အတိုင်းထားတဲ့စိတ်ကိုစိတ်အတိုင်းထားလို့ရှိရင်တဲ့အဲ့ဒါနိဗ္ဗာန်ပဲတဲ့ချမ်းသာတယ်တဲ့ကြားဘူးရမကြားဘူးရင်အခုကဖောက်တယ်ချတာစိတ်ကိုစိတ်အတိုင်းထားလို့ရသလားမရဘူးလားဆိုတာစဉ်းစားကြည့်အောင် စိတ်ဟာဒီနေရာမှာတခါရေနဲ့တူပြန်တယ်ရေနဲ့တူပြန်တယ်ဒီစိတ်ဟာဘယ်လိုလဲဆိုတော့ရေကိုကြမ်းပေါ်ဖြစ်ဖြစ်မြေကြီးပေါ်ဖြစ်ဖြစ်တမန်တလင်းပေါ်ဖြစ်ဖြစ်လောင်းချလိုက်ဒီတိုင်းကြီးကြတဲ့နေရာမှာပဲရေကတီးနေမလားမတည်ဘူးနော်မတည်ရင်ဘာဖြစ်သွားမလဲနိုင်တဲ့ဘက်ကိုတီးသွားမှာပဲသိကြသလားနိုင်တဲ့ဘက်ကိုတီးသွားမယ် ရက်နဲ့ပဲပြန်စီးပါမစီးဘူးနော်အဲ့ဒါလိုပဲစိတ်ကရည်နဲ့တူတယ်စိတ်ကိုဘယ်လိုမှသူ့ကိုအထိန်အတာအစီအကွတ်အပြုတ်အပြည့်မရှိဘဲနဲ့ဒီတိုင်းထားလိုက်မယ်ဆိုလို့ရှိရင်အဲ့ဒီစိတ်ဟာနှိမ့်နဲ့ပဲသွားမလားမြင့်နဲ့ပဲသွားမလားနှိမ့်နဲ့ပဲသွားတယ်ဆိုတာဘယ်လိုဟာပါလဲမကောင်းတဲ့လောဘဒေါသအစာရည်တဲ့မကောင်းတဲ့အဖို့တဟဲတွေနဲ့သွားပေါင်းမိမှာမဟုတ်လား ပေါင်းတဲ့အခါကျတော့လောဘဒေါသမောဟစိတ်တွေမဖြစ်ပေဘူးလားတကယ်လို့သူ့ကိုကောင်းတဲ့အဖို့တဟဲခေါ်တဲ့သတ္တတတိခေရိဥဒ္ဒပစိုက်တဲ့စေတသိက်တွေနဲ့ပေါင်းမိစေခြင်းရင်ဒီတိုင်းလွတ်ထားလို့ရလားမရဘူးရေကိုအမြင့်ဘက်ကိုပြန်စီးကျင်တဲ့အခါမှာအဲ့ဒီရေစီးလမ်းကြောင်းပေါ်မှာအတားလေးလုတ်ပေးလိုက်ရတာတမန်တုတ်ပေးရတယ်ဖယ်ဖို့ပေးရတယ် ရေကာရာလှုပ်ပေးလိုက်ရအဲ့ဒါလို့ဆိုလို့ရှိရင်ရေစည်းလမ်းကြောင်းပေါ်ကတာတမန်တုပ်ပေးလိုက်မယ်အတားလေးလှုပ်ပေးလိုက်မယ်ဆိုလို့ရှိရင်အဲ့ဒီရေဟာအနိမ့်ပဲဆက်စည်းအောင်မလားမရှိတော့ဘူးဘယ်ပြန်စီးမလဲအမြင့်ပဲပြန်စီးပြီအဲ့ဒါလို့ပဲစိတ်ကိုအခုနပြောတဲ့ကောင်းတဲ့စေတသိက်ခေါ်တဲ့တတ္တတတိဟိရိဥတ္တပအစိုက်တဲ့ ယုံကြည်မှုမကောင်းတာပြုလုပ်ရမှရှက်မှုကြောက်မှုကောင်းတာလေးတွေတတိယမှုကောင်းတာကြိုးစားလို့တဲ့စိတ်ရှိမှုအစိုက်တဲ့ဒီစေတသိက်တွေနဲ့အပေါင်းဖော်တွေနဲ့ပေါင်းဖော်နိုင်အောင်အမြင့်ပြန်တက်နိုင်အောင်ကစိတ်ကိုရှေ့ကတာတမန်တုတ်ပေးရတယ်ဘယ်လိုတာတမန်တုတ်ပေးရတယ်လဲဆိုတော့တတိလေးနဲ့အသာပိတ်ထားလိုက်ရတယ်စိတ်ကမကောင်းတဲ့ပဲညွတ်သွားခြင်းပြီလို့ညွတ်သွားပြီလို့စိတ်ကသိလိုက် အာတစုံတရားကိုတတ်မဲ့တဲ့စိတ်တွေအမှန်တန်ဖြစ်နေပြီတစုံတရားကိုစိတ်ဆွတဲ့စိတ်တွေအမှန်တန်ဖြစ်နေပြီလို့သိလိုက်တာနဲ့တပြိုင်နက်တည်းတတိလေးနဲ့အသာရှိရတားထားလိုက်အသာတားထားလိုက်ဟဲ့ဟဲ့နင်စိတ်ဆိုးနေပါဘကောအဲ့လိုအမှားရလိုက်တာဟာတတိနဲ့တားတာမဟုတ်လားဟဲ့နင်သိတတ်မဲ့စိတ်တွေဖြစ်နေပါဘကောတားထားလိုက်တတိနဲ့တတိနဲ့တားထားပြီးမှအဲ့ဒီတတိခေါ်တဲ့တာတမန်ကိုထပ်ပြီးတော့အားကောင်းလာအောင်မြင့်လာအောင်မြေဖို့ပေးဘာနဲ့ဖို့ပေးရမလဲဆိုတော့တံပဇင်နဲ့ဖို့ပေးတယ် သံပဇင်သံပဇင်ဆိုတာဘာပါလဲဆင်ញင်တုံညာနော်ဒီနေရာမှာဆင်ញင်တုံညာမဲ့သံပဇင်ဆိုတာတရားအထောက်ရဥပဒနာလုပ်ငန်းမှာတော့သံပဇင်ဆိုတာဥပဒနာညာကိုပြောတာပဲအဲဒီနေရာမှာတော့သံပဇင်ဆိုတာဆင်ញင်တုံညာဆင်ញင်တုံညာနဲ့ဆင်ញင်ပေးလိုက်အဲ့ဒီအာယုံကိုနင်တလောက်တတ်မဲ့နေလို့တော်ပါမလားဒီအာယုံတလောက်တတ်မဲ့နေခြင်းအပြင်နဲ့မှာအကျိုးအစ်မှာအကျိုးရှိမလားအကျိုးရုပ်မလား ဆင်ကျင်တယ်ဆင်ကျင်တဲ့အခါကျတော့အထက်ဘက်ကလှည့်ဆင်ကျင်တော့အဲအကျိုးမရှိပါလားတတ်မဲ့တယ်ဆိုတာဒါလူကျင်လုံးအကျိုးလို့ကျင်ဆင်းရဲရောက်တာပဲဒါကြောင့်တတ်မဲ့လို့မတော်ဘူးတခါတစုံတယောက်ကိုစိတ်ဆိုးတဲ့စိတ်ဖြစ်ပြန်ပြီဆိုလို့ကျင်လည်းခုနတတိနဲ့တားထားတော့ဒီစိတ်စိတ်စုကရှေ့မတိုးဘူးရပ်နေရပ်နေတဲ့အခါကျတော့မှသမ္မစင်နဲ့ဆင်ကျင်ဟောဒီပုဂ္ဂိုလ်ကိုနင်စိတ်ဆိုးတိုက်သလားစိတ်မဆိုးတိုက်ဘူးလားဒီပုဂ္ဂိုလ်ကအတိတ်တုန်းကနဲ့ဘယ်လိုများလုပ်ခဲ့လို့လဲဩ ဒီချိန်တုန်းကကိုယ့်ကိုစော်ကားသွားဘူးတလေအဲ့ဒါကြောင့်ဩအဲ့ဒီစော်ကားတာဟိုတုန်းကပြီးခဲ့ပြီပဲအခုမှကပ်ပါတာမဟုတ်ပဲပဲအခုမှအဟောင်းကိုအစ်စ်ဖြစ်အောင်သွားလုပ်မနေနဲ့လေအစ်စ်ဖြစ်အောင်သွားလုပ်လို့ရှိရင်ရှေ့မှာသံဃာရှိနေမှာပေါ့အဲ့ဒီတော့ပြီးခဲ့တာပြီးပြီဟာပဲသိခံလိုက်အဟောင်းကိုအစ်စ်မဖြစ်သေးခြင်းနဲ့လို့ဟောဟောတယ်လို့ဆင်ញင်လိုက်ပြီဆိုရင်အဲ့ဒီဒေါသစိတ်ဟာရှေ့တိုးအောင်မလားမတိုးမတိုးဘူးဆိုလို့ရှိရင် အဲ့ဒီပုဂ္ဂိုလ်ရဲ့စိတ်ထဲမှာဒီပုဂ္ဂိုလ်ပေါ်မှာကောင်းတဲ့စိတ်ကလေးဝင်မလာနိုင်ဘူးလားဝင်လာနိုင်တယ်တခါအခေါဏတတ်မဲ့တဲ့အာယုံပေါ်မှာပဲတတ်မဲ့တဲ့စိတ်တွေပျောက်မသွားနိုင်ဘူးလားပျောက်သွားနိုင်ပြီဆိုလို့ရှိရင်အနိုင်ပဲစီးသေးလားမရှိတော့ဘူးအမြင့်ပဲပြန်စီးတယ်ဒီတော့ဆိုလိုတာကဘာလဲစိတ်ကိုစိတ်အတိုင်းထားရင်ရေဟာလောင်းချလိုက်ရင်အနိုင်ပဲစီးတယ်လို့စိတ်ကိုစိတ်အတိုင်းထားရင်အနိုင်ပဲဖြစ်တဲ့ အကုသိုလ်မကောင်းတဲ့စေတသိက်အဖော်တွေနဲ့ပဲတွဲလို့အကုသိုလ်စိတ်တွေပဲဖြစ်တာကတော့သိကြတယ်ဘေးရင်မမေးနဲ့ဖန်ကုန်မယ်မမေးဘူးလားဖန်ကုန်နဲ့မဟုတ်ဘူးလားဒါသူ့ကိုကောင်းတဲ့စိတ်တွေဖြစ်ခြင်းမဲ့ဆိုလို့ရှိရင်တော့မကောင်းတဲ့စိတ်ဖြစ်ရင်ဆင်းရဲတာသိကြတယ်ကောင်းတဲ့စိတ်ဖြစ်နေတယ်မဲ့ဆိုလို့ရှိရင်ဆန္ဒတာသိကြဒါကောင်းတဲ့စိတ်ဖြစ်အောင်ဆိုလို့ရှိရင်ခုနပြောတဲ့တတိတံပဇင်နဲ့ဆင်ញံနှလုံးသွင်းပြီးတော့ ပေးရလိမ့်မယ်ဒီလိုမပေးဘူးဆိုလို့ရှိရင်တော့ကောင်းတဲ့ဖြူစနဲ့စိတ်ဘယ်တော့မှမဖြစ်ဘူးဖြူစနဲ့စိတ်မဖြစ်ဘူးဆိုလို့ရှိရင်တော့မချမ်းသာဘူးအဲ့တော့အခဏဒေသနာကိုစဉ်းစားကြည့်ပါဒေသနာကိုအသေးချာဖွေးဖွေးရှားရှားစဉ်းစားကြည့်လိုက်ဆမ်းပါမရေမရာတော့မလုပ်နဲ့မဟုတ်ဘူးလားစဉ်းစားကြည့်တော့စိတ်ကိုစိတ်အတိုင်းထားအဲ့ဒါနိဗ္ဗာန်ပဲချမ်းသာတယ်လို့ဆိုတာတကယ်ထားနိုင်ရင်မှန်တယ်ချမ်းသာတယ်စိတ်ကိုဘယ်က မကောင်းတဲ့အဖော်လည်းမကအောင်ကောင်းတဲ့အဖော်လည်းမကအောင်ဒီတိုင်းကြီးပဲစိတ်ကြည်တက်တက်ပြီးတဲ့သဘောတက်တက်ဖြစ်အောင်ထားနိုင်တယ်ဆိုလို့ရှိရင်တော့ဒါမချမ်းသာနိုင်ဘူးလားချမ်းသာနိုင်ပါတဲ့သို့တော့အဲ့ဒါလိုထားလို့ဖြစ်သလားမဖြစ်ဘူးဒီလိုဆိုလို့ရှိရင်ဖြစ်တာဟောနေကြသလားမဖြစ်တာတွေဟောနေကြလားမဖြစ်တာတွေဟောနေတယ်မဟုတ်ဘူးလားဒါကြောင့်အဲ့ဒါလိုလုပ်လို့မရဘူးတဲ့ စိတ်ဟာတကယ်လွတ်ထားမယ်ဆိုလို့ရှိရင်သူ့ဒီတာဒီတိုင်းသာလွတ်ထားမယ်ဆိုလို့ရှိရင်နော်မကောင်းတဲ့အကုသိုလ်ဘက်တွေကြီးသွားနေတာပဲကုသိုလ်ဘက်ရောက်တာကအမှန်တန်နဲတယ်ဒါကြောင့်မလို့သူ့ကိုဒီတိုင်းဘယ်တော့ခါမှလွတ်မထားရအောင်လွတ်မထားပဲနဲ့မကောင်းတဲ့အဖို့ဖြစ်တဲ့အကုသိုလ်အဖို့တွေနဲ့မတွဲပြီးအောင်ကောင်းတဲ့အဖို့ဖြစ်တဲ့ကုသိုလ်တတ္တတတိဟိရိဥတ္တပအစိုက်တဲ့ကုသိုလ်အဖို့တွေနဲ့ပဲတွဲပြီးအောင်သူ့ကိုကြိုးစားပေးရတယ်အဲ့ဒါလိုကြိုးစားတဲ့အခါမှာကြိုးစားရတာလွယ်တော့လွယ်ကူသလားဆိုတော့ မလွယ်တော့မကွယ်မလွယ်ဘူးလားမလွယ်ကူပေမဲ့လို့လောကမှာမလွယ်ကူဘူးဆိုတဲ့အလုပ်တွေပဲလုပ်တဲ့အခါကျတော့တစ်ဖြည်းဖြည်းဖြစ်မလာဘူးလားဖြစ်လာတာပဲမလွယ်ကူဘူးဆိုပြီးတော့မလုပ်ဘဲနေလို့ရှိရင်ဖြစ်ဖြစ်ပါမလားမဖြစ်ဘူးမလွယ်ကူတဲ့ဟာပဲလုပ်လိုက်ရင်တော့ဖြစ်လာတာပဲဒါဒီစိတ်ဟာဘာကြောင့်ဒီလောက်အရေးကြီးပြီးတော့သူ့ကိုကောင်းတဲ့အဖော်တွေနဲ့တွဲမိအောင်မကောင်းတဲ့အဖော်တွေနဲ့ကျဲမိအောင် ကြိုးစားရတယ်လဲဆိုတော့တလောကလုံးမှာစိတ်ကပဓာဏဖြစ်နေလို့တလောကလုံးမှာစိတ်ကပဓာဏပဲစိတ်ကကောင်းအောင်လုပ်လိုက်လို့ဒီစိတ်ကောင်းသွားပြီဆိုလို့ရှိရင်အဲ့ဒီတော့ကောင်းကြီးချမ်းသာတွေခံစားရတာပဲကောင်းအောင်မလုပ်နိုင်လို့မလို့ဒီစိတ်ကိုလွတ်ထားလိုက်ရလို့မလို့မကောင်းတဲ့အဖော်တွေနဲ့တွဲမိလို့မကောင်းတဲ့စိတ်တွေကြီးဖြစ်နေတယ်ဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကအဲ့ဒီမကောင်းတဲ့စိတ်ရဲ့မကောင်းကျိုးတွေခံစားလေရောဆင်းရဲကျိုးတွေအဲ့ဒါလိုအရေးကြီးတဲ့အတွက်သူကဗဒနာပင်မအချက်အချာတလောကလုံးမှာဖြစ်ဖြစ်နေတဲ့အတွက်ပဲ သူ့ကိုပဲဦးစားပေးပြီးတော့ကောင်းတဲ့အဖေါ်နဲ့တွဲမိအောင်မကောင်းတဲ့အဖေါ်နဲ့ကျဲအောင်ဆိုပြီးတော့လုပ်ပေးနေရဒါပဲဘုရားရှင်ကဟောတယ်လေအလုံးတကြီးတာပဲစိတ်ဒေနာနိယတိလောကောစိတ်ဒေနာပရိကတတိစိတ်တတဧကဓမ္မတတဘေဝဝတမနကုလောကောလူအပေါင်းကိုစိတ်ဒေနာစိတ်ဒီနိယတိဆောင်ထားအဤ စိတ်တင်နာစိတ်တိလောကလောကကိုဝါလူအပေါင်းကိုပရိကတတိဆွဲငင်ဤဧကဓမ္မတာတကုဏီသောသဘောဖြစ်သောစိတ်တတစိတ်ဤဝတ္တလုံးနိုင်ငံတို့တပိဝါလုံးစုံသောပုဂ္ဂိုလ်တို့ဒီသာလည်းအနကုအစဉ်လိုက်ကြရကုန်ဤလောကကြီးမှာစိတ်ဟာပရဏအချက်အချာအကျဆုံးပဲတဲ့ဘုရားရှင်ကဟောတယ်ဒါပေမဲ့လို့တချို့လူတွေကတော့ပြောကြတယ်စိတ်ဆိုတာပရဏမဟုတ်ဘူးတဲ့ယုတ်ကပရဏတဲ့ ယုတ်ကပရဏတဲ့။ဘာကြောင့်ပရဏလဲလို့ဆိုတော့စိတ်ဆိုတာယုတ်ကဖြစ်လာတဲ့သဘောတရားသဘောတစ်ခုပဲတဲ့။စိတ်ဆိုတာတိကျသဘောမရှိဘူးတဲ့။ယုတ်ရဲ့အဆင့်နဲ့တိုးတက်တဲ့သဘောအရာအမြင့်ဆုံးတိုးတက်လို့မလို့အနုဆုံးလို့ခေါ်ရမယ်ယုတ်ကိုတဲ့။အဲ့ဒါစိတ်လို့ခေါ်လိုက်တာပဲတဲ့။ဒါကြောင့်မလို့ယုတ်ရဲ့ပါသမီဖြစ်တဲ့ဒီနည်းယုတ်မှထုတ်လုပ်လိုက်လို့ဖြစ်ပေါ်လာတဲ့စိတ်ဖြစ်လို့မလို့တဲ့။စိတ်ကပဓာနာမဟုတ်ဘူးယုတ်ကပဓာနာတဲ့။ ဒါကတော့နည်းနည်းစဉ်းစားကြည့်ရင်သိပါတယ်။ဘာစဉ်းစားကြည့်ရမလဲဆိုတော့အိတ်တိတ်မှာအဖိုးတယောက်မကြမ်းမမာဖြစ်နေတယ်။လူကြီးယောဂပါပဲလူကြီးယောဂပဲမလို့တော်တော်ကျွန်းနေညွန့်ကျွန်းနေ။ဆရာကလည်းပဲမရတော့ဘူးစားကျင်တဲ့အစာပဲကျွေးအားရှိတဲ့အစာပဲကျွေးပြီးတော့သိမကြတော့ဘူးနှစ်လသုံးလပဲလို့အဲ့လိုဆိုထားတယ် သူကလည်းသူ့သားသမီးတွေတဲပြီးခင်တွယ်တယ်ခဏခဏမေးတယ်ဟဲ့မောင်ဖြူမရှိဘူးလားဟဲ့မန်းနေမရှိဘူးလားဟဲ့ဘယ်သွားတော့နေကောင်းရဲ့လားလာကငါနာကိုအစာကြီးပြင်အဲ့ဒါလို့အဲ့ဒါလောက်ကြောင်ခင်တွယ်တဲ့စိတ်ကလည်းရှိတယ်ဒါနဲ့တနေ့တော့မောင်ဖြူကဈေးသွားရင်လမ်းမှာမတော်တဆကားတိုက်မိတဲ့အခါကျတော့အနိစ္စရောက်သွားတယ်အနိစ္စရောက်သွားတဲ့အခါကျတော့ ကားတိုင်းပြီးတော့အဲကားတိုင်းပြီးကြက်ကြက်ဆေးုံတင်ညာဆေးုံတင်ညာဆိုပြီးအဲ့ဒီကားနဲ့ပဲဆေးုံပို့လိုက်တယ်ဆေးုံကြတော့ထုံရောထုံတော့အဲ့ဒီသူရဲ့သားမောင်ဖြူဆုံးကြောင်းကိုအဲ့ဒီအသေးအထံဖြစ်နေတဲ့အဖိုးကိုသွားပြီးပြောလိုက်မယ်ဆိုလို့ရှိရဲ့အဲ့ဒီအဖိုးပါဖြစ်သွားတယ်ဘာထိခိုက်သွားမလဲစိတ်ထိခိုက်ရုံပဲနော်သေသွားနိုင် မဟုတ်ဘူးလားချက်ချင်းသူနှလုံးသွေးရပြီးတော့သေးမသွားနိုင်ဘူးလားသေးသွားနိုင်တယ်ဟုတ်တယ်မဟုတ်လားအဲ့ဒါဟာစိတ်ကပဓာနာကြလို့လားယုတ်ကပဓာနာကြလို့လားမထင်ရှားဘူးလားထင်ရှားလိုက်တာမှအဲဒါကြောင့်မလို့မလေးအနိစ္စရတာအိမ်ယူနဲ့အိမ်ယူနဲ့ဆေးဥမှာလည်းတန်းချအိမ်ယူလို့ရှိရင်အဖေတိနေလိမ့်မယ်အဖေတိလို့ရှိရင်မကောင်းဒုက္ခများကုန်လိမ့်မယ်ဆိုပြီးတော့ဒီအကြောင်းလည်းမပြော မပြောနိုင်ဘူးအဲဆေးရုံကပဲအသာတိတ်တိတ်ချလိုက်ကြတယ်ဆရာမေးကြဟဲ့မောင်ကျူပဲသွားတော့အာမောင်ကျူရံကုန်သွားတယ်အဖေဘာကိစ္စနဲ့ပြောရတယ်မဟုတ်လားဘာလုပ်တာလဲစိတ်ကိုလှည့်စားပြီးတာမလားမဟုတ်လားအရေးကြီးလုံးလုံးလုံးအမှန်တရားတဲ့ဒီလိုဟာတွေလိုက်ပြီးကြည့်မယ်ဆိုလို့ရှိရင်ဒါကြောင့်